39နှစ်နေုံလာပြင်းနဲ့ဖြစ်တယ်။နေုံလာပြင်းဆိုတော့ခြေုံကမဟာသနယသုတ်တရားတော်တွေကိုဟောတဲ့နေ့မဟာသနယနေ့ပါပဲ။မဟာသနယဆိုတာနတ်ဒေဗမာတွေအများဆုံးသူဝေးမိရဲ့အခါကာလပဲ။နတ်ဒေဗမာတွေ သာသေးရဲဆိုရဲရစัจ java လာတိုက်တဲ့တောင်းကနေပြီးတော့မြားအပြင်လာရတယ်ကြားနေတဲ့ပုဂ္ဂိုလ်မလာတဲ့ပုဂ္ဂိုလ်နည်းနည်းပဲကြားနေပါဘူးငါတရားရှိလို့လာတဲ့ပုဂ္ဂိုလ်တွေရှိမှကျိုးလဲပျော်လွတ်လိုက်လာတယ်ပါခြင်းနဲ့ပါမမနေဘူးဟိုမှာအဲဒီငါသမယသုတ်တရားဟောတဲ့နေရာဌာနအဘိလိုပြင်းကြီးကမဟာဝန်တော်ကြီးဆိုတာ မဟာဝနဆိုတာတော်ကြီးပါပဲမဟာကကြီးတာဝနကတော့တော်ကြီးပဲဤမွန်တာတော်နဲ့တရားတဲ့ဖြစ်တော်ကြီးအဲဒီမှာဗိုက်ကင်မင်းသားညာတော်900ညာနာဖြစ်ပြီးတော့ညာနာဖြစ်ပြီးသူတို့ညာနာဖြစ်တဲ့အကြောင်းပြောမလို့လာရင်လာရင်နဲ့နောက်ကပုဂ္ဂိုလ်တွေရောက်လာလည်းမပြောရဘူးအားလုံး900စုဝေးမိတဲ့ခါကလာမှအဲဒီ အတိဆက်ဆက်ညာနာဖြစ်ခါသာပုဂ္ဂိုလ်တွေလည်းဖူးမြော်ကြတော့ဘုမြတ်စွာဘုရားလည်းဖူးမြော်ကြတော့ဘုရားနာတိပြမာလေးသိအားထက်သန်စွာနဲ့လာကြသောင်းသောစစ်ကြောလာတဲ့ကနာတိပြမာလေးအများဆုံးလာတယ်ကျန်တာကနည်းနည်းကျန်တယ်ဆိုတော့သိကြမှမရပါဘူးဒုပြေလို့ဆိုလို့ရှိရင်တော့အိမ်ဆောင်နေပါလေကျန်ရတဲ့နတ်ကတော့လူမရပါဘူးအိမ်ဆောင် အဲ့ဒါကမဟာသမယများစွာသောနာယမတော်စီဝေးစီဝေးတဲ့အခါကာလသမယပဲအဲ့ဒီခါကာလမှာအဲယက္ကနတ်တွေလာတယ်ဘလောက်လာတယ်ေဘုံကဘလောက်လာလဲစသည်နဲ့စပြနာတိပြမာရီလာတဲ့အကြောင်းတွေကိုရှင်းဥစွာပညာတယ်ပညာပြီးတော့ရဲ၆ပါးနဲ့လျော်တဲ့၆တုပ်ကိုဟောပါတယ် ဘာကအာကြည့်တဲ့ပုဂ္ဂိုလ်တွေအတွက်ဓမ္မပရိပသမီးရပုတ်သာဒီရင်ဟောတယ်ကဟောဘူးလို့သာဟုတ်ဖြစ်ပြီးတော့လဲနောက်ဥတော်ပြင်းနေပါဒီဓမ္မပရိပသမီးရပုတ်ကလည်းမကြခင်อืมယုံတော်တရားမှာတော့တော့ပြင်းနေတာမျိုးတော့သာတော့ပြီးနေပါနေတော့ဘုံဥပ္ပကြံတော့ဘုံကတော့ဟွာရင်းကြမှာကြည့်ပြီးတော့သတင်းတွေသတင်းတွေဟောရမှာ ဒီနေ့ဟောဖို့တရားအစီအစဉ်ကတော့ဘုံပိုင်းစဉ်းစားတာပထမကယောဂီဩဝါဒတထာဟောပြောဖို့ဒီကလည်းစောစောပြောမှနောက်ပိုင်းကျမှပြောကြည့်မရဘူးနောက်ပြီးတော့ဒုတိယကတော့ဝါရောဇင်ရပဋ္ဌာန်းတရားတော့အဆက်ဟောပဋ္ဌာန်းတရားဆိုရင် ပြီးအောင်ဟောမယ်ဆိုခဏဟောတယ်ပြီးတော့ကျတယ်ရှိပါတယ်။တတိယအပိုင်းကတော့မြတ်စွာဘုရားဝိဓမ္မာတရားဟောစဉ်အကြမ်းမြတ်ပြီးတော့ဟောတယ်ဆိုတဲ့ဥဒေသာဝိသင်္ဂသုတ်တော်ဟောအဲ့ဒါကတော့သုတ်တန်တရားပါယောဂီတွေနဲ့နာသက်ဆိုင်ပါမနာလည်းကောင်းပါယောဂီတွေနဲ့ပတ်သက်ပြီးတော့ဩဝါဒကထာကတော့ ကြောင်းလည်းရှိတယ်ပြောရတာပါပဲဘုန်းကြီးကငိကဟာနဲ့ပက္ခဟာနဲ့နှမျိုးသောဩဝါဒထဲမှာပက္ခဟာဩဝါဒကိုနည်းနည်းဟောပါတယ်ငိကဩဝါဒမဟောပက္ခပက္ခဟာဆိုတာချင်းမြောက်တာချင်းမြောက်အားပေးတဲ့အနေနဲ့ဩဝါဒဒါလည်းနည်းနည်းဟောငိကနှိမ်ချပြီးတော့ပြောတဲ့ဩဝါဒမျိုးကတော့မတွဲမကင်းတာကမှပြောရတယ်မပြောလို့ပါဘူး ဒါပေမဲ့လည်းမကင်းရမကင်းအောင်တော့ပြောနေတဲ့အခါပြောရတော့ဒီနေ့တော့အဲ့ဒါနဲ့နည်းနည်းပတ်သက်อืมနေကဟာနဲ့နည်းပတ်သက်နေရာကမ္မထာနာစရိယရရှိတယ်သူပိုင်းနဲ့တူအဲဒီကမ္မထာနာစရိယရဲ့သုံးမဩဝါဒနာဂံပြီးတော့ ယောဂီအသိတွေလည်းရိုးသေးသေးနဲ့အာထုဖို့ယောဂီအဟောင်းတွေလည်းပဲမိမိတောင်းဝတရားကြည်ပြွန်ပြီးတော့ကြည်ပြွန်နေအောင်လို့ကျင့်သုံးနေထိုင်သွားဖို့ရလိုပါတယ်ဝိယဝိဇ္ဇလုပ်တဲ့ပုဂ္ဂိုလ်တွေလည်းဝိယဝိဇ္ဇသူလုပ်တဲ့ချိန်လို့အားတဲ့ချိန်အားသလောက်တရားအထုတ်ချိန်လေးပါလေရှင်အားထုတ် လူပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ယောဂီအဟောင်းတွေရဲ့အချိန်များများဤဒီဆုံးတော့အာထုတ်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့သာသနာ့ရေးကမှာငါပြီးတော့နေတယ်ဆိုတော့တရားထုတ်ဖို့ဆိုတဲ့ဒီရချက်ဟုတ်ပြီဖြစ်စေမဟုတ်ပြီဖြစ်စေဒီတိုင်းနဲ့ပါနေတာပဲတရားထုတ်ဖို့ရလာနေတယ်။ဒီကပုဂ္ဂိုလ်တွေအများအားဖြင့်ဒီတိုင်းနဲ့မြင်ရ လက်ခံတဲ့ဒါဝန်ရှိပုဂ္ဂိုလ်တွေကလည်းတရားထုတ်ဖို့ရလာနေတဲ့ပုဂ္ဂိုလ်တွေပဲဆိုပြီးတော့လက်ခံရတာဒါကြီးကတရားထုတ်ဖို့ရလာတာမဟုတ်ဘူးဒီတိုင်းဘဝဆက်ကနေလို့လာတယ်ဆိုရင်တော့လက်ခံတဲ့ပုဂ္ဂိုလ်တွေကလည်းလက်ခံမှာမဟုတ်ဘူးဘုန်းကြီးတို့သမထန်ဆရာတွေကလည်းလက်ခံမှာမဟုတ်ဘူးဒီကဘုရားသာသနာ့နှုတ်ကအပွဲအပွဲကလည်းလက်ခံမှာမဟုတ်ဘူးဒီတော့ဘဝဆက်ကအလကားလာနေဖို့ဆိုရင်တော့လက်မခံဘူး အဲလာနေတဲ့ယောဂီအဟောင်းတွေပြလက်ခံထားတာသူတို့သာသနာ့ဤဓမ္မတရားတို့ကိုကိုယ်အိမ်မှာနေရင်တခြားနေရာမှာနေရင်တရားကိုစောစောမြဲမြဲထက်ထက်တန်တာနဲ့ယူဆတာနဲ့အာမထုံနိုင်ဘူးဒီမှာဆရာသာသာနဲ့ယူဆတာနဲ့ဆញ្ញံသာသာနဲ့အာထုံနိုင်အောင်လို့ဇာမာနာဤသာသာနေတယ်လို့ အဲဒီလိုရည်ရွယ်ချက်နဲ့ယုံကြည်ပြီးတော့ခွန်ကြီးတို့ကဒီမှာယောဂီအဟောင်းတွေဆိုတာလက်ခံရဒီကံဝေရတဲ့ဘာတဲ့အတိုင်းဒီကံဝေရပါတော့ဆိုရာပါဠိတာခွန်ကြီးတို့ဘာသာရေးတာစတယ်အဲ့ဒီမတိုင်ခင်ကကိုပါယောဂီတွေနေရာကြတဲ့တော့ဉာဏ်စဉ်တရားနာပြီးခွန်ရက်ထီအောင်ယောဂီအသေးအဖြစ်ဖြင့်ဒီမှာပြုရဲ့ မေလိုတတ်တာပါဘူးဒီကောင်းဝင်အဲဉာဏ်စဉ်ကြားနာပြီး9ရက်9ရက်ကကြောသွားရင်ယောဂီအဟောင်းဖြစ်ပြန်ပြီးမှပြုတယ်ယောဂီအစ်စ်ဆိုတော့နေရာတွေပါလေရုပ်တရက်မရွှေဘူးပေါ့မလွယ်မကင်းတာရင်လည်းဒါလည်းရွှေရတာပါပဲဟိုတုန်းကပထမစလာတော့ဒီမှာနေရာကလည်းနဲတာနဲ့ဒီလိုပဲရွှေရပြောင်းတာနဲ့ရွှေရစိတ်ပြည့်ပြီးတော့ကြံလို့တာတွေတော့ရှိပါတယ် နေရာခြားတဲ့ပုဂ္ဂိုလ်တွေအပေါ်မှာမကြည်မနာဖြစ်သွားတာတွေတော်တော်ရှိပါတယ်။ဒါပေမဲ့လည်းယောဂီအသစ်တွေတော့မနာမစွဲမကင်းလာတာမှရှိရပါယောဂီအဟောင်းတွေရှိရ။ဒါကြောင့်ညာစဉ်တရားနာပြီးခုနှစ်ရက်အတွင်းတော့ယောဂီအသစ်အနေနဲ့သူ့ကိုရွှေ့ကြကြည့်မယ်မရွှေ့ဘူး။အဲဒီခုနှစ်ရက်ကကြော်လို့ရှိရင်တော့ရွှေ့ကြကြည့်ရင်ချောယောဂီအဟောင်းဖြစ်ရင်အပြီးမှ တို့ရောင်ပြီးမှပြုထားတော့နေရာရှိရင်လည်းပဲနေနိုင်တယ်နေရာမရှိရင်တော့ပြန်ရမယ်ဒီလိုဒီကဝေတွေကလာပါပဲဒါရင်တော့ယောဂီအသိတွေပါလေဆန်းဆန်းလာနေဖို့ရအတွက်ကြီးပဲပြီးတော့အတိမှပြုထားတဲ့ဒီကဝေတွေပါပဲနမောယောဂီဟောင်းနေကြတဲ့ဘာဝနာရည်တာပြည့်နေလို့ရှင်ယောဂီအသိတွေ လာဘူးရနေဘူးရရတဲ့နေဘာကြောင့်အဲယောဂီအတိတ်ကိုယ်သာနဲ့အလေးပြုပြီးတော့လက်ခံထားအဟောင်းကတော့နေရာရှိရင်လည်းနေဖို့နေရာရှိရင်တော့လည်းနေနိုင်တာပါနေရာဘူးလို့တော့မဟုတ်ပါဘူးဆံရရှိရင်လည်းနေရပါအဲဒီကံသာပြီးတော့ထားပါတယ်အဲဒီကံသာထားတာလည်းယောဂီအဟောင်းဖြစ်တဲ့ တရားလည်းဆက်လက်ပြီးအားထုတ်မဲ့ပုဂ္ဂိုလ်တွေလို့ဒီလိုယူဆပြီးတော့လက်ခံထားပါတယ်။အဲတော့သောဏနာစရိယတွေကညွှန်ကြားတဲ့အတိုင်းအဲဒီယောဂီအဟောင်းတွေဘာမှတောင်းကြီးတဲ့ပုဂ္ဂိုလ်တွေဒီနေ့ကိုလေးရင်ထိုင်ရမယ်ဆိုရင်လေးရင်ထိုင်မှာပဲလေးရင်ဆံမများပါဘူးဒီနေ့လေးရင်ဆံမများဘူးအားရခြင်းအများကြီးရှိပါတယ်ဒါဝေယဝိဇ္ဇာတွေမဟုတ်ပါဘူးဝေယဝိဇ္ဇာတွေကတော့ ဒီညဒီညပေါ်နေတာရသလောက်ပဲသူအချိန်အားလျော်တော့ကိစ္စများတဲ့အခါတော့လည်းဟိုရောက်ပြီးဆောင်ရနေတဲ့ပုဂ္ဂိုလ်တွေကအထုတ်ကြည့်ရမှာမဟုတ်ကိစ္စနည်းတဲ့အခါတော့ပြင်လူကအကျေကြီးတွေရမှာပါရရင်ရသလောက်အကျိုးရှိတာပဲကိုယ့်အတွက်ပဲဒီညကြောင့်မဟုတ်အဲဒီတောင်းမရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီနေ့၄ချိန်ထိုင်ဖို့ဆိုတာမှမဝင်လေးစရာမရှိဘူးလို့ ခွင့်ရေးကောင်းရယောနိတော်မနတိကာရတဲ့အရေးကြီးရဲ့ယောနိတော်မနတိကာရဆိုသင်လျော်နှလုံးသွင်းတစ်ထက်သားပုဂ္ဂိုလ်ကပြောတဲ့စကားသင်လျော်နှလုံးသွင်းဆရာသမားဆိုတော့သူပြောကြမလို့ပါဘူးဆရာသမားမဟုတ်တဲ့အလိုပုဂ္ဂိုလ်တွေကပြောတာတောင်းမှသင်လျော်နှလုံးသွင်းရတယ်ဟာသူပြောခြင်းလို့ပြောတာပဲ ဒါဟာငါအကျိုးရှိအောင်လို့ပြောတာပဲအဲဒီလိုနှလုံးသွင်းရတယ်မဟုတ်ဟုတ်ဟုတ်ပဲသူပြောတာပါမဟုတ်ဟုတ်ကိုကဒီကကောင်းတဲ့ဘက်ကနေပြီးနှလုံးသွင်းရတယ်အဲဒီလိုနှလုံးသွင်းတော့စိတ်နှလုံးမသာမဖြစ်ရဘူးပေါ့လေအစေသားဘုရားပေါ်မှာပြည့်တင်ခြင်းအဲစိတ်ခုခြင်းမဖြစ်ရဘူးသိချမ်းသာတယ်အဲအနာကောင်းပါတယ် ဘုန်းကြီးတို့ကိုယ်တိုင်လည်းပဲနှလုံးနှလုံးသွင်းမှုပါတယ်။ခိုင်ငနာနဲ့ပတ်သက်ပြီးတော့ခိုင်ငနာစီကံဥပဒေနဲ့ချွေးနေဆိုပြီးတော့အပြည့်တင်တာတွေပါတယ်ဒီလိုခံရတာရှိပါတယ်။မှန်ကတော့ဘုန်းကြီးတို့ချွေးနေတာတော့မဟုတ်ပါဘူး။တစ်ခါသားပုဂ္ဂိုလ်တွေနေရာမကြတာနဲ့ဘုန်းကြီးတို့ပေါ်ရောက်။အဲဒီလိုဘုန်းကြီးတို့အဲဒီလိုပြောတဲ့ပုဂ္ဂိုလ်တွေဘာမှပြစ်မတင်ပါဘူး။ သူလည်းပြောသူတောင်းရှိတော့သူနိုင်ငံနာစီကံဥပဒေရနေပြောရင်ပြောလိုက်တယ်သူပြောတာပဲဆိုပြီးတော့ဒီလိုနှလုံးသွင်းပါတယ်လုံးနဲ့တော့ပြောတဲ့ပုဂ္ဂိုလ်ပေါ်တော့ခွန်ကြီးကမေတ္တာမပြည့်ဘူးသူတို့ကလည်းမေတ္တာမပြည့်ဘူးအကုသိုလ်လည်းမဖြစ်ဘူးအဲဒါနဲ့စပြီးတော့အဲနှစ်ဖက်လုံးဘာမှအရှုပ်သွင်းမဖြစ်ဘူးအမှန်ကောင်းပါတယ်သိခံတယ်ဆိုတာအမှန်ကောင်းတယ်ယောနိဓမ္မဒီကာရနဲ့အင်းနိမနှလုံးသွင်းတယ်ဆိုတာအမှန်ဟန်ကြဒါတော့ ဒီမှာကမ္မဋ္ဌာန်းပြနေတဲ့ကမ္မဋ္ဌာန်းဆရာကြီးဆိုတာယောဂီတွေပေါ်မှာမေတ္တာနဲ့ကရုဏာနဲ့ပြောဟောနေကြတာပဲ။อืมသက်သက်နဲ့အာနာပိုင်အနေနဲ့ပြောကြတာမဟုတ်ဘူးမေတ္တာနဲ့ကရုဏာနဲ့ပြောကြတာ။ဌာနအနေအချင်းလည်းပဲကမ္မဋ္ဌာန်းဌာနဆိုတော့ကမ္မဋ္ဌာန်းဌာနနဲ့တူအောင်မှဌာနလည်းပဲငဲရတယ်။ယောဂီအသိတွေလည်းငဲရတယ်။ယောဂီဟောင်းနေအာမထုတ်ပဲနဲ့နေလို့ရှိရင်ယောဂီအသိတွေလည်း စိတ်ဓာတ်တွေကြကုန်မှာပေါ့ရောရောနေသူတို့ဘာမှမလုပ်ဘူးဆိုတော့ယောဂီတွေတရားစိတ်ဓာတ်ကြကုန်တာအထုံးကျော်ရဲကုန်ယောဂီဟောင်းတွေကနီးပြအနေနဲ့ကျိုးစစအားထုတ်နေလို့ရှိရင်ယောဂီအသစ်တွေမှာအနာကျေးဇူးများတယ်အနာကျေးဇူးများတယ်ဘုန်းကြီးတို့စိတ်ခွန်ပါတယ်ဒီမှာဘုန်းကြီးရွာနဲ့ 3မိုင်4မိုင်လောက်ဝေးပါလိမ့်မယ်အဲဒီတော့ဒကာကြီးတယောက်လားအာထုကာကြီးသိမကြည့်သေးပါဘူးဒါ40လောက်ရှိနေတယ်30ကျော်40လောက်ပဲရှိနေသူရရွာမှာသူကမနာဩဇာရှိတဲ့ပုဂ္ဂိုလ်ပါပဲဩဇာရှိတဲ့ပုဂ္ဂိုလ်တယောက်ပါပဲလားအာထုအာထုတော်ဒီမှာရှိသေးတဲ့ယောဂီတွေကကလေးလေးတွေပါရှိကြည့်ပြပါဘူးအဲ10နှစ်23နှစ်လောက်ရှိမှလားမပြောတာပါဘူးအဲဒီကလေးလေးတွေနဲ့သူကြောင်းနဲ့ကြည့် ကလေးလေးတွေကသူကအမှကကောင်းနေတာမကောင်းနေတာထိုင်ရင်လည်းမလုပ်ဘူးလက်အိမ်နေရင်လည်းမလုပ်ဘူးဒီတုံးညချထားတယ်သူကငြိမ့်ပြီးတော့နေတာသူကအဲ့ဒီကလေးလေးနှစ်ယောက်လဲကကြတယ်အဲ့ဒီကသူကရောက်ခါသားဆိုတော့ဓမ္မာရီကမှရှိမှမရှိသေးတယ်ရှိတော့သူကသူဆိုလို့ရှိရင်သူငြိမ်ပြီးတော့ထိုင်နေကိုရလဲခဲရင်ငြိမ်ပြီးအိမ်နေကိုလဲခဲရင်ဒါပေမဲ့လို့ဘေးက ဒီကလေးလေးတွေငယ်လေးတွေပဲငါသားလေးတွေလောက်ရှိတာဒီကလေးလေးတွေတောင်မှဒီလိုညီညီစင်စင်တရားအထုတ်နိုင်တယ်ဆိုရင်ငါလည်းပဲအထုတ်ဖို့လိုတာပဲဆိုပြီးတော့ခါတယ်အားကြပြီသူလည်းကြိုးစားအထုတ်သူလည်းနောက်ကြတော့ဒီလိုပါပဲတနာရီနှစ်နာရီသုံးနာရီညီပြီးတော့နေနေအောင်အထုတ်နိုင်ပါတယ်အဲတော့ယောဂီအဟောင်းပုဂ္ဂိုလ်တွေအချိုးစားကြဖို့အရေးကြီးတယ်အဲဒါအချိုးစားကြဖို့အရေးကြီးတော့သာသနာ့ဆရာရဲ့ယောဂီအဟောင်းတွေ အာထုတဲ့အချိန်အာထုဖို့ရညွှန်ကြားတာဆိုရင်လိုက်နာပြီးတော့ကျင်းပါဖြစ်မယ်မလိုက်နာနိုင်လို့ရှိရင်ဘယ်ရောက်လာမလဲဆိုလို့ရှိရင်ဘာသာရေးတာနဲ့နေဖို့ရမတော်ဘူးဆိုတဲ့အဓိပ္ပာယ်သက်ရောက်လာတယ်အဲဒါတကယ်မသားဆရာတွေကပြောလို့ဆိုလို့နားမထောင်ဘူးဆိုရင်တော့ဘုန်းကြီးတို့ကလည်းအရေးကြီးတော့မှလားဘုန်းကြီးတို့လည်းမကောင်းဘုန်းကြီးတို့ကိုယ်တိုင်တော့ယူပဲနဲ့ အဖွဲ့ရနေအတန်အာရမဒီလိုပုဂ္ဂိုလ်တွေကပုဂ္ဂိုလ်ကဘယ်လိုရှင်နေနေပါလဲဆိုပြီးတော့ဒီအတန်အာရမပြပေါ်ဆက်ကတော့မအောင်မရနိုင်လည်းအဲဒါအာထုလို့ရှိရင်ဘသူအကျိုးလုံးဆိုရင်အာထုတဲ့ယောဂီဟောင်းတွေကိုအကျိုးပဲသူများအကျိုးမဟုတ်ဘူးသာဝနာရိတ်တာရဲ့အကျိုးဆိုလို့ရှိရင်လည်းအဲဒီလိုလည်းနည်းနည်းတော့ရှိပါတယ်ဒါကတော့သိပြီးကြထားမှာကိုအကျိုးကကိုပြီးကြထားမှာအဲဒါကြောင့် သမထဆရာတွေညွှန်ကြားတဲ့အတိုင်းယောဂီအဟောင်းတွေလိုက်နာပြီးတော့တရားယိုသူကျင့်ဖို့ပြောတယ်တရားကောင်းမှပဲရာထဲလျှောက်တော့ဟိုသွားကြသွားနေတယ်ရှိတယ်ပြောတယ်အဲ့ဒါတွေလည်းပဲဒီလိုသွားတယ်လို့တော့မတော်ဘူးဒီလိုသွားနေတယ်ဆိုရင်ကံထမ်းကြောင်းနေလို့ပဲတော်မလဲလားတော့အဲ့ဒါကတော့နောက်ဆုံးတစ်နေ့တစ်ချိန်ကြရင်အဲ့ဒီလိုပဲဘုန်းကြီးတွေကသိနေရမှာဘောဘောဆိုတာတွေမအောင်နေနဲ့သူက ဒကမာကြီးတယောက်ကလည်းပြောသေးတယ်လို့ဆိုတယ်သူကမ္မထမ်းဆရာဘယ်ဆရာမှမကြောက်ဘူးတော်တော်ပြောသေးဆိုတော့လောကကြီးကောင်းတာဒကမာကြီးတယောက်ဟာဘုညာသိပါတော့ဘယ်တော့ဘယ်သူမှမကြောက်ဘူးဘယ်သူမှရင်းဆိုင်လို့ဒီလိုတော့ပြောတယ်ဆိုတော်တော်နေရာပြတာပဲကွာတကယ်ဝိနည်းပြုကျင်တော့ပဲကမ္မထမ်းဆရာတွေကကမ္မထမ်းဆရာကြီးတွေတကယ်ရေးယူကျင်လို့ရှိရင်ယူလို့ရတယ်ပေါ်ပေါ်လေးမအောင်နိုင်နဲ့ မေတ္တာနဲ့ကရုဏာနဲ့ပြောနေတာလိုက်နာပြီးတော့အားထုတ်ဖို့အဲဒါဒီနေ့သမထဆရာအကြရာကြီးတဲ့ခွင့်ရကနေ့ဩဝါဒပေးပါရဲ့ဒီဩဝါဒပေးတဲ့အတိုင်းယောဂီအောင်ကြီးယူသေးသေးရားတွေပါလေရှုမှတ်ပြီးနေမှတော့မယ်ဒါဒီလိုရှုမှတ်နေလို့ရှိရင်ကိုယ်လည်းယူရှိတယ်သာသနာ့ကြီးဒါတွေလည်းဂုဏ်ရှိတယ်ယောဂီပိတိတွေလည်းအာပိယရောက်တယ်ပြီးတော့ ဝေယဝိဇ္ဇာလေးတွေပါလေးတွေဆိုတာလည်းယောဂီဟောင်းကသုဒ္ဓံသာလေးတွေလိုရတယ်ဥပမာဒီဓမ္မကြီးထဲမှာလို့အတရားဟောင်းရရောပြီးတော့နေရမှာဒကာပိတ်တဲ့ရင်ပိတ်ဖို့ဖွင့်နေရင်ဖွင့်ဖို့ဆိုတာယောဂီအဟောင်းတွေတာဝန်ယူပြီးတော့ဆောင်ရွက်ကြကောင်းတာပါပဲယောဂီဖြစ်တည်တာဝန်ဝေးတာလည်းနေရမကြဘူးအဲစေတနာကောင်းကောင်းနဲ့ယောဂီဖြစ်တည်လည်းသူကသူတို့ကတော့ရှိမှာပါပဲဒါပေမဲ့လို့ ယောဂီဟောင်းနေရဒီလိုကိစ္စတွေဆောင်ရွက်ပြကောင်းပါတယ်တော့အဲဒီအဲ့ဒါလေးလည်းပဲပြီးနားလည်ထားဖို့လိုပါတယ်ဒါလို့ဆိုလို့ရှိရင်တော့ယောဂီတွေအတွက်ဩဝါဒကထာတော်လောက်ပါပဲ